ဒေါခင်နီနီနဲ့အမဒေါခင်ခင်တို့ကလူတန်းလိုက်ကြတာတဲ့ပရိသာအလှပဲသွန်ကွမ်းသင်္ကန်းစေမကပဲနဲ့ပတိနာသနာအသုံးမဆောင်ဆယ်သိန်းကျော်တာပေါ့လေလှလိုက်တာပရိသာလှပဲဘာကြောင့်များ ဒီလိုလှူနိုင်တာပါလေနော်အဲသရတရားစေတနာအားကောင်းလို့ပေါ့မဟုတ်လားဘလောက်ပဲပိုက်ဆံရှိရှိတတ္တာယုံကြည်မှုမရှိရင်လှူနိုင်မှာမလားလှူနိုင်မှုတတ္တာယုံကြည်မှုရှိမှလှူနိုင်တာတဲ့သရတရားဟာ လက်နဲ့တူတယ်တဲ့မြတ်စွာဘုရားလက်နဲ့တူတယ်လက်ရှိတဲ့ပုဂ္ဂိုလ်များအဲ့ဒီလက်နဲ့လိုရာကိုဆွဲနိုင်၊ကြိုက်နိုင်၊ယူနိုင်လုံနိုင်တယ်အဲ့ဒီတိုင်းပဲဘုရားတရားတန်ခါယရဏသုံးပါးကံကံရဲ့အကျိုးတရားပေါ်ယုံကြည်တဲ့တတ္တာရှိတဲ့ပုဂ္ဂိုလ်များကတော့ကောင်းတာမှန်မြတ်သူတို့အကုန်လုံနိုင်တာပဲ လူလဲလူနိုင်တယ်သီလလဲစောင့်တည်နိုင်တယ်တရားလဲအထုတ်နိုင်တယ်သူတို့ဘာတွေလဲကူညီနိုင်တယ်အစရှိပြီဖြစ်တရားတရားကြောင့်လုံနိုင်ရတယ်လက်နဲ့တူတယ်တဲ့ဒါကြောင့်တတ္တတရားရှိတဲ့ပုဂ္ဂိုလ်လိုချင်ရနိုင်တာကြီးပဲတဲ့မရနိုင်တာမရှိဘူးတဲ့တတ္တဟာလက်နဲ့တူလို့ တတ္တာသာဓုပဋိဋ္ဌိတာပဋိဋ္ဌိတာခိုင်မြဲစွာတည်ပြီးရှိတော့တတ္တာယုံကြည်မှုတရားတရားသည်သာဓုကောင်းလာပေ၏အကောင်း၄ပါးထဲမှာတစ်ပါးပဲတဲ့ယုံကြည်မှုတရားတရားမြတ်စွာဘုရားအကောင်း၄မျိုးဟောတယ်ထားပါအောင်အဲ့တော့အဲ့ဒီတတ္တာယုံကြည်မှုက ၄မျိုးရှိတယ်ပတာရသတ္တာဩကပနာသတ္တာအဓိကမသတ္တာအာဂမသတ္တာပတာရသတ္တာဆိုတာစိတ်ကလေးကြည်လင်ယုံမျှကြည်လင်သွားတာပတာရသတ္တာဩကပနာသတ္တာဆိုတာ ယုံကြည်စရာဝတ္ထုကိုဉာဏ်နဲ့တက်ဝင်ပြီးတော့စွဲစွဲမြဲမြဲယုံကြည်တာဟောကပ္ပနာတတ္တအဓိကမတတ္တဆိုတာမြတ်စွာဘုရားရဲ့တရားတော်ကိုလက်တွေ့ကျင့်ကြံပွားများအားထုတ်လို့ကျင့်ကြံပွားများအားထုတ်တဲ့အချိန်မှာအနိစ္စဒုက္ခအနတ္တမမြဲစင်းရဲ့ပုဂ္ဂိုလ်တ attva အတ္တမဟုတ်ဆိုင်တဲ့တဘာဝ တရားအမှန်တွေကိုကိုတွေ့ဉာဏ်နဲ့သွားသွားတွေ့လိုက်တဲ့အခါကျတော့ယုံကြည်မှုတွေဖြစ်ပေါ်လာတာအဲ့ဒါအဓိကမသာသာကိုတွေ့ဉာဏ်မှရရှိတဲ့အဓိကမသတ္တအဲဝိပဿနာတရားအထုတ်ရင်အထုတ်ရင်တရားတွေတွေ့တဲ့အခါကျတော့ပို့ပို့ယုံကြည်လာတာ နောက်မညာပူညာအထိရရှိသွားလို့ကိလေသာတချို့ငြိမ့်သို့မဟုတ်လုံးဝကိလေပြီးတော့ယုံကြည်မှု ဖြစ်လာတာကိုယ်တွေးကနေပြီးဖြစ်ပေါ်လာတဲ့ယုံကြည်မှုတဏှီဉာဏ်တွေးကနေပြီးဖြစ်ပေါ်လာတဲ့ယုံကြည်မှုအဲ့ဒါအဓိကမတတ္တာအာဂမတတ္တာဆိုတာကတော့ဘုရားလောင်းမြတ်ရဲ့သာနာမှာဖြစ်တဲ့ယုံကြည်မှု ဖះလောင်းမြတ်မှာသင်ဟာနောင်ဘယ်ချိန်မှာဖះဆင်စဉ်ဖြစ်လိမ့်မယ်လို့တဆူဆူသောဖះရှင်ထာမဗျာဒိတ်ရပြီးတဲ့အချိန်ကစပြီးတော့အဲ့ဒီဖះလောင်းတဏ္ဍာမောဖြစ်ပေါ်လာတဲ့တတ္တာဟာအာဂမတတ္တာတဲ့အာဂမတတ္တာဗျာဒိတ်တော်နဲ့သူတို့လာတဲ့တတ္တာ ပတာရတ္တာစိတ်ကြည်လင်မြတ်ဆိုတာငကိုကစိတ်ကောင်းနှလုံးကောင်းဓာတ်ခံရှိမိကောင်းဆွေကောင်းနဲ့ပေါင်းမိနေရအဲ့ဒီပုဂ္ဂိုလ်ဟာဖရာသံတရားသံတန်ခါသံကြားလိုက်ရရင်လည်းဖရာဆိုတဲ့အတန်တရားဆိုတဲ့အတန်တန်ခါဆိုတဲ့အတန်ကြားလိုက်ရရင်ပဲစိတ်แท้ကကြည်လင်မှု ကြည်နူးမှု ကြည်ညိုမှုဖြစ်သွားတယ် ဒါပြတဲ့သူဖရာတရားတန်ခါအကြောင်းတော့ဘာမှသေသေးချာချာမသိဘူးတဲ့မသိတော့လည်းပဲဖရာလို့ဆိုလိုက်တာနဲ့တရားဆိုတဲ့အတန်ကြားလိုက်တာနဲ့တန်ခါဆိုတဲ့အတန်ကြားလိုက်တာနဲ့သူစိတ်ထဲမှာကြည်လင်မှုကြည်နူးမှု ကြည်ညိုမှုဖြစ်သွားတယ်တဲ့အဲ့ဒါဟာပတာရတ္တဩကပ္ပနတ္တာကတော့ဉာဏ်နဲ့သက်ဝင်ယုံကြည်တယ်ဘုရားအကြောင်းတရားအကြောင်းသံဃာအကြောင်းကို တရားနာထားလို့ဖြစ်စေတရားစာပေတွေဖတ်ထားလို့ဖြစ်စေတရားဆွေးနွေးလို့ဖြစ်စေဘုရားကြောင့်တရားကြောင့်တန်ခါကြောင့်ကို တော်တော်နဲ့နဲ့နဲ့နဲ့သိတဲ့အတွက်ဘုရားတရားတန်ခါကိုဉာဏ်နဲ့သက်ဝင်ပြီးစွဲစွဲမြဲမြဲယုံကြည်တာအဲ့ဒါဩကပနာတတ္တာအဓိကမတတ္တာကတော့ခုနပြောတဲ့အတိုင်းတရားလက်တွေအားထုတ်လို့ကိုယ်တွေ့တရားမှဖြစ်ပေါ်လာတဲ့ ယုံကြည်မှုဟိုမြတ်စွာဘုရားဟောတာမှန်လိုက်တာရုပ်တွေလည်းဖြစ်ပြီးပြက်တာခဏလေးတခဏလေးတောင်တည်ရမနေပါဘူးချက်ချင်းဖြစ်ချက်ချင်းပြက်တာပဲစိတ်နံနေရလဲချက်ချင်းပြက်ချက်ချင်းပြက်တာပဲဘာတစ်ခုမှမြဲတာမရှိပါပဲလားဆိုတာရှုရင်ရှုရင်ညာနဲ့အရှုခံယုတ်ဖြစ်ပြီးပြက်အရှုခံနံဖြစ်ပြီးပြက်သွားတာကိုညာနဲ့ဓဋ္ဌိတွေ့နေရလို့ဖြစ်ပေါ်လာတဲ့ယုံကြည်မှု အဓိကမတတ္တာဒီတော့အမေညာဖူညာရပြီဆိုရင်တော့အဓိကမတတ္တာဟာသိအားကောင်းသွားပြီပေါ့အဲတော့ဖရာလောင်းများမှာပြရိရတဲ့အချိန်ကစပြီးဖြစ်ပေါ်လာတဲ့တတ္တာကတော့အာဂမတတ္တာဒီတော့ဒီအလှရှင်များမှာတော့သူတို့မှာပလာရတတ္တာအစင်နဲ့မဟုတ်တော့ဘူးဩကပနတတ္တာအဓိကမတတ္တာအထိသူတို့မှာကြည်တလောက် ရှိလာလို့သာလင်ဒီလောက်သရတရားခိုင်မြဲပြီးဒီလောက်လူကြီးအတန်းကြီးလှူကြတာပဲဒါလိုယူဆမြတ်စွာဘုရားဟောကြားတဲ့အကောင်း၄မျိုးဆိုတာထဲမှာဒီယုံကြည်မှုတတ္တတရားဘုလည်းပဲတစ်ခုမြတ်စွာဘုရားထည့်ထားမြတ်စွာဘုရားလက်ထက်တော်အခါကတစ်ချိန်မှာနတ်သားတစ်ယောက်က တကောင်ကြံချိန်မြတ်စွာဘုရားထာမောက်ရောက်လာပြီးတော့မြတ်စွာဘုရားကိုလျှောက်တယ်တဲ့ဂိန္တုယာဝဇရာတာဓုဂိန္တုတာဓုပဋိဋ္ဌိတာဂိန္တုနရနာရတနာဂိန္တုစောရိဟိဒူရံနတ္တလျှောက်တယ်ဗန္ဒေရှင်တော်မြတ်ဖုရားယာဝဇရာ အိုသည်တိုင်အောင်သာဓုကောင်းသောတရားကဂိန္ဓုဘယ်တရားပါနည်းအိုသည်အထိကောင်းတဲ့တရားဘယ်တရားပါလဲပဋိဋ္ဌိတာမိမိတဏ္ဏ၌ခိုင်မြဲစွာတည်သည်ရှိသောသာဓုကောင်းသောတရားကဂိန္ဓုဘယ်တရားပါနည်းနရာဏံလူတို့ဤရတနာနှစ်သက်ဖွယ်သောရတနာကဂိန္ဓုဘေဝနီ ဂိန်သူအဘယ်တရားကိုစောရိဟိခိုးသားဓမြတို့သည်ဒုဟရံဆောင်ယူဖို့ရာခဲရင်ပါသနည်းဝါမဆောင်ယူမခိုးယူမတိုက်ဖြစ်မတိုက်ယူနိုင်ပါသနည်းအဲဒါလို့လျှောက်တော့မြတ်စွာဘုရားမိန့်တယ်သီလံယာဝစရာတာတုတတ္တာတာတုပဋိဋ္ဌိတာ ပညာနရနာရတနာ ပုံညာသောရိဟိဒုဟရဒေဝဒေနတယာဝဇရာအိုအောင်သာဓုကောင်းသောတရားဥဒီအထိကောင်းတာပဲတဲ့အမှန်တော့ဥဒီအထိကောင်းတာပဲဆိုတာသေဒီအထိကောင်းတယ်ဆိုတဲ့သဘောပေါ့အမှန်တော့သေဒီအထိကောင်းတာလားဆိုတော့သေတာရဲ့ဟိုဘက်လည်းပဲ ကောင်းတာပဲယာဝဇရာအိုသည်တိုင်အောင်သာဓုကောင်းသောတရားကသီလံကိုကျင့်သီလပေသည်ပဋိဋ္ဌိတမိမိတဏ္ဍာ၌ခိုင်မြဲစွာတည်တည်ရှိသောသာဓုကောင်းသောတရားကတတ္တာဖရာတရားသံဃာယရဏသုံးပါးကံကံရဲ့အကျိုးတရားကိုယုံကြည်သောတတ္တတရားပေသည် နရဏံလူတို့ဤရတနာနှစ်သက်ဖွယ်သောယရနာတိကပညာအသည့်လိမ္မာပညာပေတိစောရေဟိခိုးသားဓမြတို့သည်ဒူဟရံခိုးယူဖို့ရာတိုက်ယူဖို့ရာခဲရင်သောအရာတိကပုံညာကောင်းမှုပေတိ။ဩဇီတိုင်အောင်ကောင်းတာကသီလ မိမိတဏ္ဍာမှာခိုင်ခိုင်မြဲမြဲတည်လို့ရှိရင်ကောင်းတာကတတ္တာယုံကြည်မှုတတ္တာဆိုတာဘာလဲကွန်မြူနတီဝါဒယုံကြည်တာလားအဲယုံကြည်တဲ့နာကိုယုံကြည်တာဟုတ်ကဲ့လားယုံကြည်တဲ့ဘုရားတရားသံဃာယရဏသုံးပါးကံကံရဲ့အကျိုးတရားကိုယုံကြည်တာတတ္တာ အဲ့ဒီတတ္တမိမိတဏ္ဍာမှာခိုင်ခိုင်မြဲမြဲတည်နေရင်မကောင်းမှုအကုသိုလ်ပြုပါအောင်မလားမပြုတော့ဘူးကောင်းမှုကုသိုလ်ပဲပြုမယ်ကောင်းမှုကုသိုလ်ပဲပြုတယ်ဆိုရင် ကောင်းကျိုးချမ်းသာပဲရမယ်မဟုတ်ပေဘူးလားကောင်းကျိုးချမ်းသာပဲရမယ်ဒါကြောင့်မလို့ယုံကြည်မှုတတ္တတရားမိမိတဏ္ဍာမှာစွဲစွဲမြဲမြဲတည်ဖို့လိုတယ် ဩကပ္ပနာတတ်တာဆိုရင်မဲ့တော်တော်အားကောင်းနေပါပြီဆွေဆွေမြဲမြဲတီးနေပြီဩကပ္ပနာတတ်တာဆိုတာဘယ်လိုဟာလဲဖေယတရားတန်ခါယရဏသုံးပါးကံကံရဲ့အကျိုးတရားကိုဉာဏ်နဲ့သက်ဝင်ယုံကြည်တာဉာဏ်မပါဘဲယုံကြည်တာမဟုတ်ဘူး ဉာဏ်နဲ့တက်ဝင်ယုံကြည်တယ်ဆိုတဲ့ကတော်တော်ခိုင်မြဲပြီပေါ့သို့တော်လည်းပဲဘယ်တော့မှမလုံမရှားအောင်ခိုင်မြဲတာကတော့မဉဏ်ဘုံညာရာမပဲအဓိကမတတ္ထာမဉဏ်ဘုံညာရပြီးအဓိကမတတ္ထာဖြစ်မှပဲခိုင်မြဲတယ် အဲ့ဒီယုံကြည်မှုတတ်တာရှိပြီဆိုလို့ရှိရင်တော့လမ်းဖြောင်းသွားပြီတန္တရာလမ်းဖြောင်းလဲဖြောင်းသွားပြီတန္တရာလမ်းလဲပဲတူလဲတူသွားနိုင်တယ်နောက်လူတို့ရဲ့နှစ်သက်ဖွယ်ကောင်းတဲ့ယရနာကဘာလဲတဲ့အတိလိမ္မာပညာတဲ့အတိလိမ္မာပညာဆိုတော့အတိ အမှားမှန်အကြောင်းအကျိုးအကောင်းအဆိုးခွဲခြားဝေဖန်တတ်တဲ့ပညာကစပြီးတော့ဝိပဿနာပညာမဲ့ပညာဖူပညာအထီးပေါ်လေအဲ့ဒီပညာဟာနှစ်သက်စရာကောင်းတဲ့ရတနာပဲတဲ့ယတနာဆိုတာနှစ်သက်စရာကောင်းတဲ့အရာကို ရတနာလို့ခေါ်တော့လောကီယရနာများမှာစိတ်ရွှေငွေယရနာတွေဟာနှစ်သက်စရာမကောင်းဘူးလား ကောင်းတယ်အဲ့ဒါလိုပဲလောကုတ္တရာမှာဖေယတရားတန်ခါယရဏသုံးပါးဟာလည်းပဲနှစ်သက်เสียကောင်းတယ်ဒါကြောင့်ဖရာယတနာတရားယတနာတန်ခါယတနာနှစ်သက်ဖွယ်ဖြစ်သောဖရာနှစ်သက်ဖွယ်ဖြစ်သောတရားနှစ်သက်ဖွယ်ဖြစ်သောတန်ခါဒါအသည့်အလိမ္မာဉာဏ်ပညာရှိပြီဆိုလို့ရှိရင်တော့ အမှားနဲ့ပြီးအမှန်မများနိုင်ဘူးလားများနိုင်တယ်အမှန်နဲ့ပြီးအမှန်များနိုင်တယ်အဲ့ဒီထဲမှာခုနပြောတဲ့တတ္ထာတရားပါတွဲရှိလာပြီဆိုတော့မှားပါအောင်မလားမမှားတော့ဘူးတတ္ထာပါတွဲရှိလာပြီဆိုတတ္တာရောပညာရောနှစ်ခုတွဲရှိပြီဆိုလို့ရှိရင်တော့မမှားတော့ဘူးမမှားဘူးဆိုလို့ရှိရင်တော့ကောင်းမှုအလုပ်များမလားမကောင်းမှုအလုပ်များမလား ကောင်းမှုအလုပ်များရင်ကောင်းကျိုးချမ်းသာပဲရမယ်ဟုတ်ကဲ့လားကောင်းကျိုးချမ်းသာပဲရမယ်ဒါကြောင့်လူတို့ရဲ့နှစ်သက်ဖွယ်ယရနာဟာအသည့်အလိမ်မှာပညာပဲဒါဖြင့်တခိုးမခိုးနိုင်ဓမြမတိုက်နိုင်တဲ့အရာကတော့ဘာလဲတဲ့ ကောင်းမှုကုသိုလ်ပဲတဲ့ကိုပြုတဲ့ကောင်းမှုကိုပြုတဲ့ကုသိုလ်ဘယ်တခိုးမှလာမခိုးနိုင်ဘူးဘယ်ဓမြမှလာမတိုက်နိုင်ဘူးဘယ်မင်းဆိုးရာဇာမှလာပြီးမသိမ့်နိုင်ဘူးမဟုတ်လားဒါကြောင့်မလို့ကာမတကာလို့ပြောတာမဟုတ်လားတဗေတ္တတတ္တဝါမှန်သမျှ ကာမတက္ကမိမိပြုထားတဲ့ကောင်းမှုမကောင်းမှုသည်သာလင်ကိုပိုင်ဥစ္စာရှိကြပါတကားကြားဘူးသလားကာမတက္ကမိမိဤကောင်းမှုမကောင်းမှုသည်သာလင်ကိုပိုင်ဥစ္စာရှိကြပါတကားကောင်းမှုလည်းမိမိရဲ့ကိုယ်ပိုင်ဥစ္စာပဲမကောင်းမှုလည်းမိမိရဲ့ကိုယ်ပိုင်ဥစ္စာပဲသို့တော်လည်းပဲ ကောင်းမှုသာလည်းမိမိရဲ့ကိုယ်ပိုင်ဥစ္စာအဖြစ်သိမ့်ပိုက်ထားခြင်းရတာပဲမကောင်းမှုတော့မိမိရဲ့ကိုယ်ပိုင်ဥစ္စာအဖြစ်သိမ့်ပိုက်မထားခြင်းဘူးမဟုတ်ဘူးလားအဲ့ဒါကြောင့်မလို့ကောင်းမှုကုသိုလ်ဟာတခိုးမခိုးနိုင်ဘူးဓမြတိုက်ပြီးယူလို့မရဘူးတဲ့ဒါကြောင့်ကိုယ်ပိုင်ဥစ္စာအစစ်ကာမမိမိအလုပ်ဟာတကမိမိကိုယ်ပိုင်ဥစ္စာပဲ ကမ္မတကာမိမိအလုပ်သည်မိမိကိုယ်ပိုင်ဥစ္စာဆိုလိုတာကမိမိလုပ်လို့ရတဲ့အလုပ်ကြောင့်ရတဲ့အကျိုးဒီအကျိုးဟာမိမိရဲ့ကိုယ်ပိုင်ဥစ္စာပဲသူတို့ဘာဥစ္စာမဟုတ်ဘူးကိုကပေးကျင်တောင်မှပဲဒီကောက်ကောင်းမှုကတော့သူတို့ဘာပေးလို့မရဘူး ကောင်းမှုကြောင့်ဖြစ်ပေါ်လာတဲ့အဆွဲပါအကျိုးဆက်ကိုသာသူတို့ဘာပေးလို့ရဒါကြောင့်တခိုးကခိုးဖို့ဓမြကတိုက်ဖို့မင်းဆိုရာဇာသိမ့်ဖို့ဆိုတာအဲ့ဒါလုံးဝမဖြစ်နိုင်ဘူးပုံညာစောရေဟိတူရစောရေဟိတခိုးဓမြတို့သည်ဒူဟရံခိုးယူတိုက်ယူကိုရာခဲရင်သောအရာဒီကပုံညာကောင်းမှုကုသိုလ်ပေတည်း အဲ့ဒီတော့ကိုပစ္စည်းကို လုံခြုံရင်ရင်ဗာများများလောက်ရကောင်းမှုများများလောက်ရမယ်ဇောတိကတထေတော့ဇောတိကတထေဘဝမတိုင်ခင်ဘဝကရင်ဘဝတွေက ကောင်းမှုကုသိုလ်ပြုရင်သူကဆုတောင်းနေတယ်ဘဝတိုင်းဘဝတိုင်းမိမိပစ္စည်းကိုမိမိမပေးလျင် မည်သူမှမယူနိုင်ပါစေတည်းလို့အဲ့လိုဆုတောင်းနေတယ်ကောင်းမှုပြုလို့ပြုတယ်အဲ့လိုဆုတောင်းတဲ့အတွက်သူပစ္စည်းသူမပေးရင်ဘယ်သူမှကိုမယူနိုင်ဘူးသူရဲ့အမတန်ခမ်းနားတဲ့အိမ်ကြီးနန်းတော်တဲ့ကြီးမားကျယ်ပြန့်ခမ်းနားလှပတင့်တယ်တဲ့အိမ်ကြီးအထက်မှာလည်းချွေငွေရံနေတယ်ပြေပေါ်တယ် ဘယင်ကသူ့နန်းတော်အဲ့ဒီအိမ်လောက်ကောင်းအောင်မဆောင်နိုင်တော့အဲ့ဒီအိမ်ကြီးသူမျက်စိကြားတော့မျက်စိကြားတော့အဲ့ဒီအိမ်ကြီးတွားပြီးတော့စစ်တပ်ကြီးနဲ့ဝိုင်းပြီးတိုက်ပြီးယူရလေဇောတိကရဲ့အိမ်ကြီးသူ့အိမ်တတိုင်းကတပြောင်ပြောင်တောက်တဲ့အယောင်တွေကြောင့် စစ်သားတွေအိမ်နာမကတ်နိုင်ဘူးပဲဒါတွေမကဘူးအဲ့ဒီအိမ်မှာစောင့်နေနတ်တွေကစီးပြီးတော့တိုက်လို့လို့မလို့စစ်သားတွေအိမ်နာမကတ်နိုင်ဘူးဒါနဲ့အဇာတသဘယံတတ်ဆုပ်ပြီးပြန်ပြေးရတဲ့ဒါပေမဲ့အဲ့ဒီအချိန်မှာဇောတိကတထေကတော့မြတ်စွာဘုရားရဲ့ရှေ့တော်မောက်မှာမြတ်စွာဘုရားရဲ့တရားနာနေတာ သူ့အိမ်အဇာတတကစစ်တပ်ကြီးနဲ့လာတိုက်တာသူမသိဘူးအဲမရဘူးတဲ့အဲ့ဒါပုံညာစောရိဟိဒူဟရံဆိုတာမှန်မူလားမှန်လိုက်တာကောင်းမှုကုသိုလ်ကိုတခိုးတည်းတိုက်မယူနိုင်ဘူးဆိုဒါနဲ့အဇာတတကတတ်ဆုပ်ပြီးပြေးရတဲ့အခါကျတော့ မြတ်စွာဘုရားအကြောင်းတော်ရောက်ဆိုသူကလည်းမြတ်စွာဘုရားစီသွားတော့ဟိုမှာဇောတိကသွားတွေ့ဇောတိကသွားတွေ့နေတော့ဘုရားရှိဒီအဇာတတဆိုတဲ့လူကတော်တော်မဟုတ်တဲ့လူပဲအဲလူရန်ကားလို့ပြောရမလားမသိပါဘူးဘုရားရှိမှသူက ဇောတိခတထေကိုပြောတယ်အသင်တထေကြီးအသင်အိမ်တို့များလာပြီးတော့တိုက်တယ်သင်ကကြောက်လို့ဒီထွက်ပြေးနေတာလားတဲ့တထေကတော့သိလားသိတော့မသိဘူးအဲ့ဒါကြောက်လို့ဒီထွက်ပြေးနေတာလားတဲ့အဲ့ဖယားရှိမှအဲ့လိုမေးတာอืมတော်တော်မဟုတ်တဲ့မယင်ပဲဒီတော့ ဇောတိကကဖြစ်တဲ့အသင်မင်းကြီးတဲ့အကျွန်ုပ်ပစ္စည်းကိုအကျွန်ုပ်မပေးရင်အကြတချောင်းအချိတမြင်မြဘယ်သူမှမယူနိုင်ပါဘူးတဲ့အသင်မင်းကြီးလိုမင်းမျိုး10ယောက်ကတိုက်ယူလည်းမရပါဘူးကျွန်ုပ်ဘိမှပဲရတယ် အဲ့ဒါပိုးပြီးထင်ရှားအောင်ဇောတိကအရှင်မင်းကြီးဟာဒီအကျွန်ုပ်လက်ချောင်းတွေကလက်စွပ်တွေရှင်မင်းကြီးကိုအကျွန်ုပ်မပေးဘူးရအောင်ယူနိုင်ယူပါဒါနဲ့အဇာတတကဖះရှိမှာပဲဇောတိကလက်ချောင်းကလက်စွပ်တွေ အင်ကောင်းအားကောင်းနဲ့အဲ့ဒါအတင်းဆွဲချွတ်တာအဇာတတလည်းတော်တော်အင်အားကြီးမားတဲ့ပုဂ္ဂိုလ်တဲ့အဲ့ဒါလက်စွပ်တစ်ခုမှသူကြွအောင်မချွတ်နိုင်ဘူးတဲ့နောက်ဆုံးချွေးတိတိကြလို့မောတဲ့အခါကျတော့မှသူလက်လျှော့တယ်ဘာလို့သူမရလဲဟဲ့မပေးလို့ဟုတ်လား ကောင်းမှုဆိုတာကိုပေးမှရတာတဲ့ကိုမပေးမရဘူးတဲ့အဲ့တော့ဇောတိကကတော့သူကအထူးကိုဆူတောင်းခဲ့တာကိုမိမိပစ္စည်းကိုမိမိမပေးရင်ဘယ်သူမှမယူနိုင်ပါစေတည်းလို့ကောင်းမှုပြုတိုင်းဆူတောင်းခဲ့တာဆိုတော့အဲ့ဒီဆူတောင်းကလည်းပြည့်ဒါနဲ့ဇတိကအရှင်မင်းကြီးသိခံတော်မူပါရှင်မင်းကြီးဒီနာမှာပဝါလေးတစ်ထည်ဖြတ် တော်မူဝါဆိုပေါ်ဝါလေးတစ်ထည်ဖြန့်တော့အဲ့တော့မှဇောတိကကသူ့လက်ချောင်းကိုအဲ့ဒီပေါ်ဝါပေါ်မှာစောက်ထိုးချလိုက်စောက်ထိုးချလိုက်တော့လက်စွပ်တွေကအကုန်လုံးကျွတ်ပြီးတော့အဲ့ဒီပေါ်ဝါထဲရောက်သွားတယ်တဲ့မကောင်းဘူးလားမကောင်းဘူးလားလို့ဘာကောင်းတာလဲ ကောင်းမှုပြုရတာကောင်းတာပေါ့ဟုတ်လားဒါပေမဲ့ဇောတိကအဲ့ဒီနေရာမှာပဲချက်ချင်းမင်းကြီးစီခွင့်ပါတယ်အရှင်မင်းကြီးအကျွန်ုပ်ကိုယဟန်ပြုခွင့်ပေးပါသူတို့ဟိုရှေးရတော့တထေးဆိုမယ်လို့တထေးရာသူဘယင်ကပေးတယ်ဆိုတာရှိပြီးတော့ဟိုး မင်းဟာတထေဖြစ်ပါစေလို့ဆိုတော့အဲ့တော့ဘယင်နဲ့တထေဘယင်ကတထေကိုပိုင်နေတယ်ဒါကြောင့်သူတို့တထေတွေဟာဘယင်နန်းတော့သွားပြီးတော့နေ့စဉ်သွားခါစားရတာဟိုရာဇကြိုမှာပဲဝိတာခဆိုတဲ့တထေကြီးတထေကြီးဆိုတော့လည်းပဲလူရွယ်ပါပဲ စ္စည်းဥစ္စာရှိပြီးနေလို့အဲတထေးကြီးလို့ခေါ်နေကြတော့သူကမြတ်စွာဘုရားအကြောင်းတော်သွားပြီးတရားနာတော့တရားနာရင်တရားရှုမှတ်တဲ့အတွက်ပထမသောတပတ္တိမဉ္ဇဉ်ဘုံဉ္ဇဉ်ယဒုတိယနာသဂရဂามိမဉ္ဇဉ်ဘုံဉ္ဇဉ်ယတတိယအနာဂามိမဉ္ဇဉ်ဘုံဉ္ဇဉ်ယ အနာဂါမိမညံဖုန်ညံရတဲ့နေ့အိမ်ပြန်လာတော့အနာဂံဆိုတာကာမရာဂဒေါသမန္တမယအကုန်လုံးပယ်သတ်ထားတာကာမဘုံမှာတွေ့တာတတ်မဲ့เสียမှန်သမျှတတ်မဲ့တတ်တဲ့လောဘသူ့မှာလုံးဝမရှိတော့ဘူးအမြင့်ပြပယ်သတ်ပြီ အစင်လာလာလည်းမကြည့်ခြင်းဘူးအတန်ကောင်းကောင်းလည်းနားထောင်ခြင်းဘူးနားမထောင်ခြင်းဘူးအရသာကောင်းကောင်းမလွေးခြင်းဘူးထိတွေ့ကောင်းကောင်းမထိတွေ့ခြင်းဘူးအနန္တမှုမွေးနှံမွေးရင်နှံ့ရင်လည်းဆိုတာမရှိဘူးအစင်တန်အနရသာဆုံးကာမဂုဏ်၅ပါးကိုလိုလားတတ်မဲ့တဲ့ကာမရာဂခေါ်တဲ့လောဘအနာဂါမိမဉ္ဇဏ်တတိယမဉ္ဇဏ်ကအပြိဒပယ်သတ်ပြလိုက်တယ် ပယ်သပြလိုက်တော့ဒီတထေရသဏ္ဍာန်မှာကာမဘုံမှာတွေ့တာတတ်မဲ့ဆရာမှန်သမျှဘာတခုမှမတွေ့တာမတတ်မဲ့တော့နောက်တစ်ခါဒေါသဒေါသလည်းပဲဘယ်လိုဒေါသမှသူ့သဏ္ဍာန်မရှိတော့ဘူးဘယ်ခါမှသူဒေါသမထွက်တော့ဒေါသလည်းအမြင့်ပြတ်ပဲတတ်လိုက်တယ်အဲ့ဒါနဲ့အိမ်ပြန်သွားတဲ့အခါကျတော့ခါတိုင်းလိုပဲသူဇနီးဓမ္မဒိဏ္ဍာက အိမ်ဝါကစီကြိုပြီးတော့သူ့လက်ကိုဆွဲပြီးတွဲတယ်ခါတိုင်းလုံနေကြအတိုင်းပေါ့လေဒီတော့ဝိသခာသထေကြီးကဓမ္မဒိမာရဲ့လက်ကိုအသာလေးဖယ်ပြီးချလိုက်နောက်ခဏကြာပြန်တော့တခါဓမ္မဒိနာတွဲပြန်တယ်ဒါတခါသူကဖယ်ချပြန်ဒါတော့ဓမ္မဒိနာအံအားသင့်တယ် ဘယ်နဲ့ဒီနေ့ဘာဖြစ်တာပါလိမ့်မလဲသူတထဲမျက်နှာကြည့်တဲ့ဘာအလိုမကြတယ်လဲမသိဘူးဆိုပြီးမျက်နှာကြည့်တော့မျက်နှာကလည်းအလိုမကြတဲ့မျက်နှာတစ်ခုမှမရှိဘူးကြည်လင်းလို့ငြိမ်းအေးလို့ချမ်းသာလို့ဒါနဲ့ဓမ္မဒိဏကဒီနေ့တော့ထူပြီဆိုပြီးတော့နောက်ထပ်မတွဲတော့ဘဲနဲ့နောက်ကအသာလိုက်သွားတယ် အိမ်မော်ကြတော့လည်းပဲစားကောင်းတောက်ဖွယ်တွေကျွေးတယ်မစားဘူးသူ့ကိုလည်းပဲခါတိုင်းလိုဟဲ့ဟဲ့ပဲပဲစကားမပြောဘူးဒါပေမဲ့တထေးရဲ့အိန္ဒြေတိတ်ခါကြတော့လေအင်မတန်တည်ငြိမ်လို့ကြက်တရေရှိကျူညူစရာကောင်းတယ်မျက်နှာကလည်းအင်မတန်ကြည်လင်းနေတယ် တနဲ့ဓမ္မဒိဏကစိတ်ထဲမှာဇဝေဇဝါဖြစ်မဝေနိုင်မခွဲနိုင်ဖြစ်တယ်။ဘာပြန်ဖြစ်တာပါလိမ့်မလဲဘယ်လိုလဲ။ဒါနဲ့မနေနိုင်တော့မေးတယ်။တရေကြီးဒီနေ့ခါတိုင်းနဲ့မတူပါဘူးဘယ်လိုဖြစ်တာတော့သူ့ပေါ်များမကျင်တဲ့ချက်ရှိသလား။ ဒါမှမဟုတ်စိတ်များအပြင်ရောက်နေလို့မေးတော့တရေရဓမ္မဒိဏတဲ့ဘာမှမဆွေးနဲ့တဲ့သင်ပေါ်လဲမကျေနပ်တာတခုမှမရှိဘူးတဲ့သူစိတ်လဲအပြင်မရောက်ဘူးတဲ့ငါဒီကနေ့တရားထုဆိုတာရလာခဲ့တယ်လောကုတ္တရာတရားထုဆိုတာရလာခဲ့တယ်အဲဒီလိုလောကုတ္တရာတရားထုရတဲ့ပုဂ္ဂိုလ်များဟာ လောကီရေရနဲ့ပတ်သက်လို့ကာမဂုဏ်အာယုန်နဲ့ပတ်သက်လို့ဘာတစ်ခုမှတွေ့တာတတ်မဲ့တဲ့သဘောမရှိတော့ဘူးဒါကြောင့်တို့ငါဒီလိုဖြစ်နေတာပါဒါရဲမကလေးဦးတထေကြီးကအိုးပြီးလက်ထင်ကြအောင်ဟိုဓမ္မဒိဏလည်းပဲစိတ်မစင်းရအောင် ဆိုပြီးပြောတယ်ဒါကြောင့်မို့လို့ဒီနေ့ကစပြီးသင်ဟာငါရဲ့နှမအရာမှာတည်တည်ပြီး အဲတော့ဒိနောင်သေးပြုခြင်းလည်းပြုပါတရားပစ္စည်းတွေလည်းတင်မဲ့အကုန်ယူပါတော့အဲဒါလို့ဆိုအဲဓမ္မဒိနာကသူကလည်းဉာဏ်ရှိပညာရှိတဲ့ပုဂ္ဂိုလ်တယောက်ပါပဲနောက်သူယဟန်ယဟန်မပြုလို့မလို့ယဟန်မဖြစ်တဲ့အခါကျတော့ဓမ္မကတိကဧတတဲ့ဘွဲ့တောင်ရ ဆိုလိုတာက သူ့မှာအခြေခံအသိပညာရှိတာပြောတာတကယ်လို့သာအသိပညာမရှိရင်တော့ဒီနေ့အစားပြီးသင်ဟာငါရဲ့နှမအရာမှာတီးပြီးဆိုရဲကဘုံမနဲ့လဲမှာပေါ့အခုတော့သူကအသိပညာရှိတဲ့ပုဂ္ဂိုလ်ဆိုတော့ဩဒါလောကုတ္တရာတရားထုကြောင့်ပဲတဲ့ကောင်းတဲ့လောကုတ္တရာတရားပဲသူသဘောပေါက်တော့ အရင်တထေကြီးတဲ့အဲ့ဒီလောကုတ္တရာတရားဆိုတာကျမတို့အမျိုးသမီးတွေကမရနိုင်ဘူးလားတဲ့ဒီတော့ဝိသခာတထေကြီးကဓမ္မဒိဏတဲ့ဒီတရားကတော့အမျိုးသမီးအမျိုးသားလူကြီးလူငယ်မရွေးကျင့်တဲ့ပုဂ္ဂိုလ်ရတာပဲတဲ့ယောယောပฏิပစ္စတိတောတောတတ္တဒါယတော်ဟောတိ ရောရောအကျင့်ပုဂ္ဂိုလ်သည်ပฏิပိစတိဒီတရားကိုကျင့်၏သောသောထိုတရားကိုကျင့်သောပုဂ္ဂိုလ်သည်တတ္တထိုတရားဤဒါယာတော့အမွေခံရသူတွေဟောတိဖြစ်ဒီတရားကျင့်ရင်တရားရဲ့အမွေရတော့တာပဲတဲ့အမျိုးသားရဲ့အမျိုးသမီးရဲ့မဟုတ်ဘူးအဲ့တော့ဓမ္မဒိဏကဒီလိုဆိုလို့ရှိရင် ကျမလည်းအဲ့ဒီတရားကျင့်မရစေမြတ်စွာဘုရားကြောင်းတော်ပို့ပေးပါဘက္ခုနီမှာလုပ်ပြီးတော့တရားကျင့်မရစေပိတာခါကသိဝန္တာသွားသူ့လိုပဲတရားရလို့ရှိရင်ဒီကလေးမှလည်းအမှန်တန်ချမ်းသာသွားမှာပဲလို့သဘောပေါက်တာဒါနဲ့အေး ပို့ပေးရမယ်မြတ်စွာဘုရားကြောင်းတော့သို့တော်လည်းပဲတို့ခွင့်တောင်းเสียရှိသေးတယ်ဆိုပြီးဓမ္မဒိဏခေါ်သွားပြီးဗိမိသာရဘယင်ထံသွားတယ်သွားပြီးတော့ရှင်မင်းကြီးဒီကလေးမှဘိက္ခုနီမပြုပြီးတော့တရားကျင့်ကြံလိုတယ်လို့လာပြီးတော့ပြောနေပါတယ်သင်မင်းကြီးခွင့်ပြုတော်မူပါ ဘယင်ကလည်းသဘောကျတယ်ဘာကြောင့်လဲဆိုတော့ဘယင်ကိုယ်တိုင်ကသူကသောတပတ္တိမဉ္ဇဉ်ဖူညာရပြီးသားအရိယာဖြစ်ပြီးသားဟုတ်အရိယာဖြစ်ပြီးသားအဲ့ဒါနဲ့အဲ့ဒီဓမ္မဒိဏကိုကောင်းပြီတို့ခွင့်ပြုဒီတော့ဝိသခတာမန်လေးပို့လို့မဖြစ်ဘူးမြတ်စွာဘုရားကြောင်းတော့သူ့ကိုအခမ်းအနားနဲ့ပို့မှာဆိုပြီးတော့ အိမ်ကနေပြီးတော့မြတ်စွာဘုရားအကြောင်းတော်ကိုဘယင်ကဓမ္မဒိဏကိုအခမ်းအနားနဲ့ပို့စေတယ်ခန္ဓာနဲ့ပို့စေတယ်အဲ့ဒီအချိန်ကစပြီးတော့ရှင်လောင်းနေကြောင်းပို့တာမှာဒီလို ရှင်လောင်းယူတယ်ရှင်လောင်းပို့တယ်ဆိုပြီးအခမ်းအနားတွေနဲ့ရွှဲရှိုးထိုးတာနေနဲ့ဘုံတော်နေနဲ့ဒီလိုလောက်ကြတာနဲ့ဒူပါရဲ့ အဲ့ဒီအဲ့ဒီကစပြီးတော့အဲဘုန်းကြီးပြောချင်တာကစကားစမိသွားလို့ပြောလိုက်တာရှေးကတထေးတွေကဘယင်ကတထေးအရာ ပေးထတာဆိုတော့ဘာလောက်လို့ဘယင်စီမှာခွင့်ခံရခွင့်ခံလို့ဘယင်ကခွင့်ပေးမှပဲပြုရတယ်အခုနဇောတိကလည်းပဲဩဒီဓမ္မဒိဏကျောင်းပို့လိုက်တဲ့အခါကျတော့ ဓမ္မဒိဏပဲဘုန်းကြီးကဆက်ပြောအောင်ဘုန်းကြီးကလည်းဟိုရောက်ဒီရောက်ပဲเนาะ อืมရောင်းဖို့တော့မြတ်စွာဘုရားကဘေကုဏီမရေစီလှုပ်ပြီးတော့ဘေကုဏီပြုပေးနောက်ဓမ္မဒိဏကလူသူဝင်းရာတော်အကြောင်းတကြောင်းသွားပြီးတော့တရားကျင့်အထုတ်၃ရက်လောက်ရှိတော့ရာဇကြိုပြန်လာသူပြန်လာတော့ ဝိသာခတထေကအိမ်ကနေတရင်ကြားတယ်ရှင်မဓမ္မဒိဏရသကျူပြန်လာပြီရအဲဒီကလေးမှတော့သုံးရက်ရှိသေးပြန်လာတာယဟန်ဝန်နဲ့မပျော်ဘူးနဲ့တူတယ်တရားလဲကောင်းကောင်းအထုတ်တာမတူဘူးအေးအကျိုးကြောင့်သိအောင်သွားဥမှာပဲဆိုပြီးတော့ ပြောင်းသွားရှင်မဓမ္မဒိဏတွေ့တွေ့တော့ရှင်မမပြောလို့ပြန်လာသလားဘယ်နဲ့ကြောင့်ဒီလောက်မြန်မြန်ပြန်လာသလဲအဲ့ဒါလို့မေးလို့ရှိရင်ရမ်းရကြတော့တရားစမ်းတဲ့အနေနဲ့ဝိသခါကမေးတယ် တကာယောတကာယောတိအေယေဓမ္မဒိဏဘုဒ္ဓဘဂဝတာ ကတမောတကာယောတိပခဝတာဝုစတိအေယေဓမ္မဒိဏရှမဓမ္မဒိဏတကာယောတကာယောတိတကာယတကာယဟူ၍ဝုစတိပြောဆိုနေကြပါလေ ကတမောအဘေတရားကိုတက္ကာယောတိတက္ကာယဟု၍ဘဂဝတာမြတ်စွာဘုရားသည်ဝုတ်တော်ဟောတော်မူအပါဇနီအများပြောနေကြတယ်ရှင်မဓမ္မဒိဏတဲ့တက္ကာယတက္ကာယဆိုတာအဲ့ဒီတက္ကာယဆိုတာမြတ်စွာဘုရားကဘာကိုတက္ကာယလို့များဟောပါတော့ဓမ္မဒိဏအချက်ချင်းဖြေတဲ့ သကာယောသကာယောတိအဲအာဟုသောဝိတာခငါရှင်ဝိတာခပင်စုပါဒနက္ခဏာ၅ပါးသောဆွဲလန်းစရာအစုတရားတို့ကိုတက္ကာယောတိတက္ကာယဟု၍ဝုဒ္ဓပကဝတာမြတ်စွာဘုရားသည် ဝုဒ္ဓဟောတော်မူအပ်ပါပေ၏တက္ကာယဆိုတာ ဥပါဒာနဲ့ခန္ဓာ၅ပါးကို ဆိုလိုတယ်လို့မြတ်စွာဘုရားဟောပါတယ်တဲ့တက္ကရာဆိုတာဥပါဒာနဲ့ခန္ဓာ၅ပါးပဲဥပါဒာနဲ့ခန္ဓာ၅ပါးဆိုတာတခြားမဟုတ်ပါဘူးဒီခန္ဓာကိုယ်နဲ့စိတ်ပြောတာခန္ဓာကိုယ်နဲ့စိတ်ဥပါဒာနဲ့ခန္ဓာ၅ပါးစွဲလန်းစရာအစုတရား၅ပါးဘုန်းကြီးဇောတိကပြောရင်ကနေပြီးတော့ဓမ္မဒိဋ္ဌာရောက်သွားတယ် မတတ်နိုင်ဘူးပြီးမှပဲဇောတိကခဏပြန်ရတော့မှာပဲเนาะအဲနေတော့တက္ကာယဆိုတာတဲ့ဥပါဒနာခန္ဓာ၅ပါးကိုခေါ်ပါတယ်တဲ့နောက်ဒီဝိသခကဆက်မေးတယ်ရှင်မဓမ္မဒိဏတက္ကာယသမှုဒယတက္ကာယဖြစ်ကြောင်းဆိုတာကိုဘယ်ဟာပါလဲတဲ့ငါရှင်ဝိသခတဲ့ တက္ကာယသမှုရိယတက္ကာယဖြစ်ကြောင်းဆိုတာတဏှာပါပဲတဲ့တဏှာပါပဲတဲ့လိုခြင်းတတ်မဲ့နှစ်သက်တွေ့နှစ်သက်တွေ့တာတဲ့တဏှာဟာတက္ကာယသမှုရိယတက္ကာယဖြစ်ခြင်းရဲ့အကြောင်းတရားပါပဲဒါဖြင့်ရှင်မဓမ္မဒိဏတက္ကာယချုပ်ငိမ့်တယ်ဆိုတာတော့ဘယ်လိုဟာပါလဲငါရှင်ဝိသခာတဲ့ ခေါ်တာကတော့ငါရှင်ဝိတာခတယ်ဟိုတော့ငါအခေါ်နဲ့တူရဲ့လားတူပါဘူးဘလို့မတူတော့ပြောင်းလဲသွားလို့ပေါ့မဟုတ်လားဘာပြောင်းလဲသွားတရားသိသွားလို့ဟုတ်ကဲ့လားငါရှင်ဝိတာခတဲ့ သက်ကာယဖြစ်ခြင်းရဲ့အကြောင်းဖြစ်တဲ့လူကျင်တတ်မဲ့နှစ်သက်တွေ့တာတဲ့တဏှာချုပ်ငိမ့်သွားပြီဆိုလို့ရှိရင်တဲ့သက်ကာယនិရောဓသက်ကာယလည်းချုပ်ငိမ့်တော့တာပါပဲတဲ့အဲ့ဒါကိုသက်ကာယချုပ်ငိမ့်ခြင်းလို့ခေါ်ပါတယ်ဒါဖြင့်ငါရှင်အရှင်မဓမ္မဒိဏအဲ့ဒီသက်ကာယချုပ်ငိမ့်စေတဲ့ အကျင့်ကတော့ဘယ်လိုဟာပါလဲလို့ဆိုတော့ငါရှင်ဝိသခာတဲ့တက္ကာယချုပ်ငိမ့်နေတဲ့အကျင့်ဆိုတာကတော့မဲခင်၈ပါးအကျင့်တရားပါပဲလူရင်းကတော့သစ္စာ၄ပါးပဲမဟုတ်လားအသစ္စာ၄ပါးပဲဒါတက္ကာယဆိုတာဘာဆိုတာယုံနဲ့နာစွဲလန်းစရာ အစုတရား၅ပါး ရူပခန္ဓာယုတ်တရားအစုဝေဒနာခန္ဓာခံစားမှုတရားအစုသင်္ညေခန္ဓာမှတ်သားမှုတရားအစုသင်္ခါရခန္ဓာစိတ်စောပြုလို့အာထုံမှုတရားအစုဝိညာဉ်နဲ့ခန္ဓာသိမှုတရားအစုဒီတရား၅စုဟာ ဆွဲလန်းစရာအစုတရားပဲမဲ့စိတ်ဖို့စိတ်မဲ့ညာဖို့ညာမှတပါကြံနဲ့ယုတ်ခန္ဓာနာမ်ခန္ဓာယုတ်အစုနာမ်အစုမှန်သမျှဟာ ဆွဲလန်းเสียအစုတရားတွေပဲတဲ့တရားမသိရင်ဆွဲလန်းမယ်မရှုရင်ဆွဲလန်းမယ်တဏှာနဲ့ตาယာတတ်မဲ့ပြီးဆွဲလန်းမယ်ဒိဋ္ဌိနဲ့အသိအမြင်မှားပြီးဆွဲလန်းမယ်ဆွဲလန်းတတ်တဲ့တရားကတဏှာနဲ့ဒိဋ္ဌိဆွဲလန်းเสียတရားကယုံနဲ့နံခန္ဓာကိုယ်နဲ့စိတ်ဒါဆွဲလန်းတတ်တဲ့ตาယာတတ်မဲ့မှုတဏှာနဲ့အသိအမြင်မှားမှုဒိဋ္ဌိနဲ့ အသိမြင်မှဆွဲတာယာတတ်မဲ့မှုဆွဲဆွဲပြီဆိုလို့ရှိရင်တော့အဲ့ဒီအဆွဲခံရတဲ့ရုပ်ခန္ဓာနာခန္ဓာတွေဆက်ခါဆက်ခါဖြစ်ဆက်ခါဆက်ခါဖြစ်ပြီဆိုလို့ရှိရင်တက္ကာယမငြိမ့်တော့ဘူးမချုပ်ငြိမ့်တော့ဘူးအဲ့ဒါဆွဲလန်းတတ်တဲ့အသိမြင်မှမှုဒိဋ္ဌိနဲ့တာယာတတ်မဲ့မှုတဏှာကိုပယ်တတ်နိုင်လိုက်ပြီဆိုရင်တော့ဆွဲလန်းပါအောင်မလား မစွဲလမ်းမှုဆိုလို့ရှိရင်ဒီယုံနာခန္ဓာထပ်ဖြစ်ပါဦးမလားမဖြစ်ရင်ယုံနာခန္ဓာသက်ကာယမငြိမ့်မိဘူးလားအဲ့ဒီသက်ကာယငြိမ့်တာဘာခေါ်လဲနိဗ္ဗာန်ဘောမဟုတ်ဘူးလားသက်ကာယဆိုတာယုံနဲ့နာမဟုတ်လားခန္ဓာကိုယ်နဲ့စိတ်ယုံနဲ့နာငြိမ့်နေငြိမ့်ပြီဆိုလို့ရှိရင်ချမ်းသာမလားဆင်းရဲမလားအဲ့ဒါ နိဗ္ဗာန်ရရင်ငြိမ်းရောငြိမ်းတော့ငြိမ်းချမ်းသာရတာပေါ့ဟုတ်ကဲ့လားဘာချမ်းသာငြိမ်းချမ်းသာဆင်းရဲငြိမ်းတဲ့ချမ်းသာရတာပေါ့အဲ့ဒီငြိမ်းချမ်းသာကိုတန်တိဒုက္ခလို့ခေါ်တယ်ဘာခေါ်တော့တန်တိကငြိမ်းတာဒုက္ခကချမ်းသာတာ ဗန္တိဒုက္ခငြိမ်းချမ်းသာငြိမ်းတယ်ဆိုတာဆင်းရဲငြိမ်းတာဆင်းရဲငြိမ်းတဲ့အတွက်ချမ်းသာနေတာအဲတော့ဆင်းရဲငြိမ်းတဲ့အတွက်ချမ်းသာတယ်ဆိုတော့ဆင်းရဲကဘယ်သူတွေလဲဆိုတော့တက္ကာယယုံနဲ့နာဟုတ်တယ်မဟုတ်လားအဲ့တော့ယုတ်လည်းနောက်ထပ်မဖြစ်ဘူးငြိမ်းရောနာလည်းနောက်ထပ်မဖြစ်ဘူးငြိမ်းရော အဲ့ဒါတော့ငြိမ့်ပြီဆိုတော့အဲ့ဒီယုံနဲ့နာငြိမ့်တဲ့ဟိုဘက်မှာခံစားတတ်တဲ့အရာရှိသေးလားမရှိတော့ဘူးမရှိတော့အဲ့ဒီငြိမ့်တဲ့သဘောဟာဆင်းရဲငြိမ့်နေုံမြတ်တက်တက်ပဲခံစားရလားဒါကြောင့်မလို့တန်တိဒုက္ခငြိမ်းချမ်းသာဒါပေမဲ့တတ္တဝါတွေမှာ တစုံတရာအစဉ်ပြေတဲ့အခါကျတော့မချမ်းသာဘူးလားအဲ့ဒီချမ်းသာကတော့မခံစားရဘူးလားအဲ့ဒီချမ်းခံစားရတဲ့ချမ်းသာဟာမြဲသလားမမြဲဘူးလားမမြဲပါဘူးဗျာပြီးရင်ပြတ်တာပဲဟုတ်ကဲ့လားအဲ့ဒါကိုဝေဒယိတဒုက္ခခေါ်တယ်ခံစားရတဲ့ချမ်းသာဟုတ်ကဲ့လားအဲ့တော့ဝေဒယိတဒုက္ခက မြဲသလားမမြဲဘူးလားမမြဲဘူးဆိုတော့ဒုက္ခပြီးရင်ဒုက္ခမလာနိုင်ဘူးလားလာနိုင်တယ်တန်တိဒုက္ခကြတော့လုံးဝဆင်းရဲငြိမ်းနေလို့ဖြစ်တဲ့ချမ်းသာဆိုတော့ခံစားရသေးသလားအဲ့တော့ तू မြဲသလားမမြဲဘူးလားမြဲတယ်ဒါကြောင့်သူ့ကိုဒုဝလို့ခေါ်တယ်ဒုဝမြဲတဲ့တရားနိဗ္ဗာန်ဟုတ်ကဲ့လား ဒီတော့အဲ့ဒီတက္ကရာနိရောဓတက္ကရာချုပ်ငြိမ်းခြင်းယုံ nant ခန္ဓာချုပ်ငြိမ်းခြင်းဆိုရက်နိဗ္ဗာန်ဟာတန်တိတုခငြိမ်းချမ်းတာဒါဖြင့်ဝေဒိတဒုက္ခနဲ့တန်တိဒုက္ခဘယ်ဟာကောင်းတယ်လဲဘာဖြစ်လို့ငြိမ်းချမ်းသာကဘယ်တော့မှမပြတ်တော့ဘူးဝေဒိတဒုက္ခခံစားချမ်းသာက ပြက်တယ်ပြက်ပြီဆိုလို့ရှိရင်ဝေဒိတဒုက္ခမဖြစ်ဘူးလားခံစားဆင်းရဲရောက်မသွားဘူးလားဒါကြောင့်ဝေဒိတဒုက္ခနဲ့တန်တိဒုက္ခဘယ်ဟာကောင်းလဲတန်တိဒုက္ခကောင်းနဲ့ဟုတ်ကဲ့လားဘာချမ်းသာလဲငြိမ်းချမ်းသာအဲ့ဒါတက္ကရာငြိမ်းတာအဲ့ဒီငြိမ်းချမ်းသာခေါ်တဲ့တက္ကရာនិရောဓတက္ကရာငြိမ်းမှုရာအတွက် အကျင့်လန်းကဘာပါလဲလို့ဝိတာခတထေယမေးတော့ရှင်မဓမ္မဒိဋ္ဌာဘယ်နှဖြည့်မဲခင်၈ပါးအကျင့်တရားပါပဲတဲ့မဲခင်၈ပါးအကျင့်တရားဆိုတာအခု အရှင်ဘုရားများယောဂီများကျင့်နေတဲ့တတိပဋ္ဌာန်အကျင့်ပဲအဲ့ဒီတတိပဋ္ဌာန်အကျင့်ဟာမဲခင်၈တာအကျင့်မှန်ပဲဟုတ်ကဲ့လား မဂ္ဂင်၈တန်ကျင့်မှမယ်အဲသူဟာတက္ကာယချုပ်ငိမ့်ခြင်းချုပ်ငိမ့်စေတဲ့အကျင့်လမ်းချုပ်ငိမ့်ကြောင်းအကျင့်လမ်းမဟုတ်ပေဘူးလားဟုတ်တယ်ဒီတော့ရှင်မဓမ္မဒိဏသူစာမသိရဘူးယဟန်ဖြစ်တာနဲ့သွားပြီးတရားအထုတ်တာ၃ရက်ရှိပြန်လာတာပြန်လာပြီးဓာရီသိတယ်ဆိုတော့ဘာလို့သိတာ ဟဲ့ကိုတွေ့အသိနဲ့ကိုတွေ့ဉာဏ်နဲ့သိတာမဟုတ်လားအဲ့ဒါကြောင့်သိတာကဲဒီလိုဆိုရင်လာပြီးစုံစမ်းတဲ့ဝိသခာတထေဘယ်လိုသူဆုံးပြမလဲဩမပြောလို့ပြန်လာမဟုတ်ဘူးပြောလို့ပြန်လာတာကိုမဟုတ်ဘူးလားဘာကြောင့်ပြောတော့ရရလို့ဟုတ်ကဲ့လားအဲ ရှင်မဓမ္မဒိဏကဝိသခတထေတဲ့တဆင့်သားသွားကြတဲ့ဝိသခတထေကဘယ်ညာရတော့အနာဂါမိမညာရတယ်ရှင်မဓမ္မဒိဏတဆင့်သားတယ်ဆိုတော့ဘယ်ညာရအဲအရဟတမညာရအရဟတဖုညာရတော့တဲ့တယ်ပြောရသူဘာဖြစ်အဲယဟနာဖြစ်သွားပြီအဲဝိသခတဲ့တဆင့်သားသွားတယ် ရန်ကန်ကနောက်တော့ဆက်တော့မမိတ်ဘူးသို့တော်လည်းပဲဘုန်းကြီးထင်တာတော့ဝိတာခါလဲအားကြမကန်သူဆက်အားထုတ်မှာပဲထင်တယ်မဟုတ်ဘူးလားဆက်အားထုတ်မှာပဲအဲအားထုတ်ပြီဆိုရင်တော့ तू ကလည်းပဲအခြေခံကောင်းထားတဲ့ပုံကိုဆိုတော့ तू လည်းရနိုင်တာပဲရမှာပဲဒါပေမဲ့ကျန်းကန်ကအဲ့ဒါတော့ဆက်မပြောဘူးဒါပြင်ဘုန်းကြီးတို့ပြိဿတဲ့ကောရှင်မဓမ္မဒိဏ္ဍာတွေပဲနှစ်ပါးပါတော့ အခုတော့မရှိသေးပါဖေဟာတနေ့နေ့ပါဖေဟာမဟုတ်လားတနေ့နေ့ပါဖေဟာဒီနောက်အခဏဇောတိကသူဆုတောင်းမပြေဘူးလားကောင်းမှုကုသိုလ်ကကောင်းမှုကုသိုလ်လုပ်တဲ့ပုဂ္ဂိုလ်ကလုပ်တဲ့ပုဂ္ဂိုလ်ဟာသူ့စိတ်အလိုတိုင်းပြည့်တယ်တဲ့ပုံညဆိုတဲ့စကားလုံးက ပူရေတိတိပုံညာနဲ့ပူရေတိမနောရထံစိတ်အလိုကိုပူရေတိတိပြည့်စေတတ်သောကြောင့်ပုံညာပုံညာမြည်ဤတဲ့ပုံညာကောင်းမှုဆိုတာစိတ်အလိုကိုပြည့်စေတတ်လို့မို့ပုံညာလို့ခေါ်တာတဲ့ပါတယ်တော့အဲစိတ်အလိုကိုပြည့်စေတတ်လို့ပုံညာလို့ခေါ်တာတဲ့အဲ့တော့ဒီ ဇောတိက သူ့အရင်ရင်ဘဝတွေတုန်းကပုံညကောင်းမှုတွေပြုခဲ့စဉ်ကသူ့စိတ်အလိုဆန္ဒကဘယ်လိုရှိတော့သူမပေးလို့ရှိရင်ဘယ်သူမှသူ့ပစ္စည်းကိုမယူနိုင်ပါစေတည်းဆိုတဲ့စိတ်အလိုမရှိဘူးလားအခုအဲ့ဒီစိတ်လိုမပြေဘူးလားဘာကဖြည့်ပေးတာပုံညကဖြည့်ပေးတာဟုတ်ကဲ့လား ပုံညာကောင်းမှုကုသိုလ်ဖြစ်ပေတာအဲ့တော့ဒီကနေ့ဒေါခင်နေနေနဲ့အမဒေါခင်ခင်တို့ပြုတဲ့ပုံညာတွေနဲသလားမနဲဘူးမနဲသလိုသူတို့စေတနာတွေလည်းသိအားကောင်းတာဘာကြောင့်လဲဆိုတော့ဒီဒေါခင်နေနေဆိုတော့ဒီဟာလို့ဒီကောင်းမှုကုသိုလ်ပြုဖို့ရာဘုန်းကြီးထင်တယ်ဆယ်ကားတဲ့မနဲ့ဖုံးဆက်တယ်မနဲ့ကတောင်းဆက်သေးတယ်ဘာလို့ပါညာလို့ပါဆိုတာအဲ့ဒါအဝေးရ ဒေါ်လာအကုန်ခံပြီးဆက်တာနော်အမေရိကဝါရှင်တန်ကနေဆက်တာအဲတော့အဲ့ဒါလို့အကြိမ်ကြိမ်ကုန်ခန်းဆက်တာဟာစေရနာအာသေးလို့ပေါ့ဟုတ်ကဲ့လားအဲစေရနာအာကောင်းပြီဆိုတော့ပုံညအာမကောင်းဘူးလားပုံညအာကောင်းပြီဆိုတော့စိတ်အလိုမပြည့်စေနိုင်ဘူးလားပြည့်စေနိုင်တယ်ဟုတ်ကဲ့လားပြည့်စေနိုင်တယ် ပုရေတိမနောရထံမနောရထံပုရေတိတိပုံညာနဲ့မနောရထံစိတ်အလိုကိုပုရေတိပုရေတိတိပြည့်စေတဲ့ကြောင့်ပုံညာပုံညာမြည်ကောင်းမှုမြည်၏ဒါကြောင့်ဇောတိကလည်းပဲသူကောင်းမှုပြုစဉ်ကတောင်းနာခဲ့တဲ့စိတ်အလိုပြည့်စိတ်အလိုပြည့်တော့သူဘာဖြစ်တယ်လဲလို့ဆိုတော့လူဘဝနဲ့မနေရတော့ဘူး ဘာကြောင့်မနေရဲလဲဆိုတော့ဒီမှာလေအဇာတသဘယေငိုသူအစွမ်းပြခဲ့ပြီမဟုတ်လားမင်းကြီးကရက်လိုချင်ယူစားမပေးဘူးဆိုပြီးတော့လက်ဆွယူခိုင်းတယ်မရဘူးအဲ့တော့သူကြတော့ဘာမှလှုပ်เสียမလို့ပဲနဲ့လက်ကလေးအသာထောက်အောက်ဆိုင်ုံနဲ့ကြာသွားတယ်ဆိုတော့ ရှက်တတ်တယ်ဆိုရင်တော့ဘယင်မျက်နှာတောင်ဓာနဲ့လှီးပစ်ဖို့ကောင်းဟုတ်လားအေးဒါမဲ့လို့အဲ့ဒီဘယင်ကမရှက်တတ်ဘူးမျက်နှာပြောင်အင်မတန်တိုက်တယ်ဘယင်အဲလောကမှာအဲ့လိုလူတွေကလည်းအများကြီးရှိတာမရှက်တတ်တဲ့လူတွေမရှက်တတ်တဲ့လူတွေအများကြီးရှိတယ်။ကိုင်ပြောလိုက်အောင်ဘုန်းကြီးကလည်းစမ်းမိမြတ်စွာဘုရားက အင်္ဂုတ္တရနိကဒုက္ခနိဗ္ဗာန်မှာဟောထားတယ်ဟိရိအရှက်တရားနဲ့ဩတ္တပအကြောက်တရားဟာတဲ့လောကပါလလောကကြီးကောင်းအောင်စောင့်ရှောက်တဲ့တရားဒီနှစ်ပါးရှက်တာနဲ့ကြောက်တာရှက်တယ်ဆိုတာမကောင်းမှုပြုလို့ရမှာရှက်တာကြောက်တယ်ဆိုတာလည်းမကောင်းမှုပြုလို့ရမှာကြောက်တာအဲ့ဒီအရှက်အကြောက်နှစ်ပါး ရှိပြီဆိုလို့ရှိရင်တဲ့ဒီအချက်အကြောက်နှစ်ပါးဟာလောကကိုကောင်းအောင်စောင့်ရှောက်တော့တာပဲတဲ့ဟုတ်တယ်လေမကောင်းမှုပြုလို့မှရှက်တယ်မကောင်းမှုပြုလို့မှကြောက်တယ်ဆိုမကောင်းမှုကိုပြုပါပြောပါဦးမလားမပြောတော့ဘူးအဲ့ဒါလို့ဆိုလို့ရှိရင်တူနဲ့တူထိပါနဲ့နာစေမှုဖြစ်အောင်မလားမဖြစ်တော့ဘူးဒီလိုဆိုရင် လောကကြီးမตายရဘူးလားตายရတယ်ငြိမ်းချမ်းတယ်အဲ့တော့အရှက်အကြောက်တရားနှစ်ပါးဟာ လောကကောင်းအောင်စောင့်ရှောက်တတ်တဲ့တရားလို့မြတ်စွာဘုရားမိန့်ကြားတာတဘာဝမကြောက်သိကြတာပဲဒါဖြင့်ဗျောင်းမြန်လှန်ရင်တော့ဘယ်လိုပြောမလဲအရှက်အကြောက်ရှက်လည်းမရှက်ဘူးကြောက်လည်းမကြောက်ဘူးဆိုရင်တော့အဲ့ဒီတရားနှစ်ပါးဟာလောကကိုဖြည့်စည်းတဲ့တရားပေါ့မဟုတ်လား အာဟိရိကအရှက်မရှိတဲ့တရားအနုတ္တပအကြောက်မရှိတဲ့တရားအဲ့ဒီတရားနှစ်ပါးစိတ်ထဲမှာကပ်ပြီဆိုလို့ရှိရင်ဒီလူဟာလောကဖြည့်ဆည်းဖို့ပဲသူစိတ်ကူးတော့မှာတဏှာနဲ့မြဖြည့်ဆည်းမှာပဲဘသူဟောတာတဘာဝကြလားမကြဘူးလားရတယ်ဒီတော့ဒီမှာ ဟိုတခြားပြောနေတာမဟုတ်ပါဘူးเนาะအဇာတသဘယင်ပြောနေတာဟုတ်ကလားအဇာတသဘယင်ပြောနေကဲဘုရားရှိမှအမှန်တော့ဘုရားရှိတယ်ကမတခြားပြိတ္တတွေလည်းရှိတာပဲစာကတခြားပြိတ္တတွေရှိတယ်လို့မရေးဘူးသို့တော်လည်းပဲဇောတိကလာတဲ့ကသူ့ချွေရနေပါမယ်အဇာတသလာတဲ့ကသူ့ချွေရနေပါမယ်သူတို့မလာခင်ကလည်းမြတ်စွာဘုရားတရားနာနေတဲ့ပုဂ္ဂိုလ်တွေရှိမှာပေါ့ လူဘုံအလယ်မှာအဇာတတကိုဇောတိကအဆက်ခွဲလိုက်တာမဟုတ်လားဟဲ့မင်းသိမဲ့တာကြံတော့ဟုတ်လားဘသူကတော့သိတယ်ဇောတိကကဒီလိုလူတွေမှာဒီလိုရက်ဆက်ကြံရုပ်တဲ့ရုပ်မာတဲ့ဟာတွေရှိတယ်ဆိုတော့သိတယ်ဒါကြောင့်အေးငါလူဘဝနဲ့နေလို့တော့မဖြစ်ဘူးငါထိုင်းပဲပြေးတော့မှာပဲဟုတ်ပါဘူး ယဟန်ဟုတ်တော့မှပဲပြောတာအဲ့ဒါနဲ့မင်းကြီးယဟန်ပြုခွင့်ပေးပါဆိုတော့အေးပေးတယ်ပေါ့အဲအဇာတတက သူ့အကြံကဒီဒီလူကငါယဟန်ပြုခွင့်ပေးသူဘုန်းကြီးဖြစ်သွားပြီသူ့အရင်ငါရပြီပေါ့အဲ့လိုသူ့အကြံနဲ့သူ့အကြံနဲ့ပြုခွင့်ပေးတာအမြတ်စွာဘုရားကြီးဇောတိကကယဟန်အဖြစ် ပေးဖို့ရှောက်မြတ်စွာဘုရားကယဟန်နေထလွတ်ပြီးတော့ယဟန်ပြုပေးလိုက်တော့ဇောတိကယဟန်ဆိုတာဖြစ်နောက်တရားကျင့်တဲ့အခါကျတော့ယဟန်နာဖြစ်သွားတယ်အဲကျားကျမ်းဂန်ကအဲ့ဒါလောက်ပဲရေးတယ်ဘုန်းကြီးထင်တာတော့အဇာတတဟာဇောတိကမြတ်စွာဘုရားကယဟန်ပြုတ်ပေးလိုက်မယ်ဆိုတဲ့ကသူဖင်တကြွကြွနဲ့ဖြစ်မှာဘာဖြစ်လို့အင်ကြီးသွားသိရင်လို့ ဟုတ်ကဲ့လားဖြစ်မှာပဲပြန်ဟာမရေဘူးအဲ့ဒါနဲ့သူပြန်သွားပြီးတော့ဟိုသွားပြီးအိမ်ကြီးသိမ့်မှာဗောသူတန်နဲ့ပိုင်မိဟာဆိုသူကဒီအိမ်ကြီးကိုငငယ်ကလေးကမျက်စိကြာနာတယ်ဒီလူကသူ့ဖေဗိမိတရာနဲ့အတူအဇောတိကအိမ်လာတဲ့ကအဲ့ဒီကလေးကမျက်စိကြာနာတယ်အဲ့ဒီကလေးကသူကစိတ်ထဲငါဘယံဖြစ်တော့ဒီအိမ်ကြီးငါသိမ့်မယ်လို့အဲ့လိုစိတ်ထဲကထားရတယ် တော်ကြောက်စရာကောင်းတဲ့လူတွေပဲဟုတ်ပါဘူးအတော်ကြောက်စရာကောင်းတဲ့လူမျိုးပဲမဟုတ်ဘူးလားအဲတိမ်မသွားတော့ဟိုမှာအိမ်ကြီးမတွေးတော့ဘူးအိမ်နေရာပဲတွေးတော့တယ်ဇောတိကရဲ့ကုသိုလ်ကောင်းမှုကြောင့်ဖြစ်တဲ့ဒီစည်းစိမ်ဟာဇောတိကပဲခံစားရတာပေါ့သူများခံစားလို့ရမလားအမရဘူးအိမ်ကြီးတခါတည်းပျောက်သွားရောတခါဇောတိကရဲ့ မြောက်ကျွန်းသူဇနီးတယ်လည်းပဲမြောက်ကျွန်းပြန်ရောက်သွားတယ်အဲ့ဒီခါကျမှဘုန်းကြီးထင်တာပေါ့လေအဇာတတပက်လက်လမ်းမယ်နဲ့တူတယ်အဲ့ဒီနေရာနော်သွေးအာမသေးရင်တော်လှပြီကျန်းကမရေးပါဘူးရှေ့ဆက်ပြီးနည်းနည်းစဉ်းစားကြည့်ရတာလေဟုတ်ဘူးလားမင်းဒီတော့ပြောချင်တာကတော့ပုံညာစောရိဟိတူရမှာပဲ ပုံညာကုသိုလ်ကောင်းမှုသည်ပုံညာကုသိုလ်ကောင်းမှုကိုစောရဟိတခုဓမြသူတွေဒူရံခိုးနိုင်ယူနိုင်တိုက်နိုင်ခဲ့ဤခဲရရင်နာမဟုတ်ရကိုမရတာရကိုမရကိုကောင်းမှုသူများဘယ်သူဘသူလားလူလို့ရမလဲအဲ့ဒါကြောင့်များများကို့မှာကိုယ်ပိုင်ဥစ္စာရှိခြင်းကုသိုလ်များများပြုဟုတ်ကဲ့လား ကုသိုလ်များများပြီးအဲ့လိုဆိုလို့ရှိရင်ကိုယ်ပိုင်ဥစ္စာဖြစ်တယ်အခုဒီမှာဒေါနီနီနဲ့ဒေါခင်ခင်တို့ပြုလိုက်တဲ့ကုသိုလ်တွေသူတို့မှအများကြီးစုမိသွားပြီအများကြီးစုမိသွားပြီတသက်လဲစားလို့မကုန်တော့ဘူးနှစ်သက်လဲစားလို့မကုန်တော့ဘူးသုံးသက်လဲစားလို့မကုန်တော့ဒါကြောင့်ဒီကနေ့ပြုရတဲ့ဒီကောင်းမှုအစူးစူးကြောင့်သန္တရာခရီးထဲမှာမပင်မပန်းချမ်းချမ်းသာသာ